သာသနာတော်နှစ်2565နှစ်ကောဇာတက္ကရီ1383ခုနှစ်နရောလာဝိကျော်3ရက်2021ခုနှစ်ဒီဇင်ဘာလ21ရက်နေ့တွင်အွန်လိုင်းမှဟောကြားအပ်သောဓမ္မိကထာတရားဒေသနာတော် ညှိညွတ်သောလူအဖွဲ့အစည်းလူတွေဟာသင်းဖွဲ့နဲ့နေကြတာဖြစ်တယ်တဦးတယောက်တည်းနေကြတာမဟုတ်ဘူးအ ਨੇ ဆုံးအသင်းဖွဲ့ဟာမိသားစုပဲဖြစ်တယ်မိသားစုဒါအသေးဆုံးအဖွဲ့အစည်းပေါ့တဘာဝအဖွဲ့အစည်းတခုအိမ်တိုင်းမှာ မိသားစုဆိုတာရှိကြတယ်အမေဖေရှိတယ်တာသမီရှိတယ်ပထမအမေဖေကနေပြီးတော့နှစ်ဦးဖွဲ့စည်းလိုက်ရနေပြီးတော့တာသမီညီကိုမောင်နှမမြေမြစ်စွာတွေဖြစ်လာတယ်ဒါလည်းလူအဖွဲ့အစည်းပဲ family လို့ခေါ်တဲ့မိသားစုတစ်ခုဟာအသေးဆုံးလူအဖွဲ့အစည်းလို့ပြောတယ် အဲ့ဒီလူအဖွဲ့အစည်းတွေဟာစုလိုက်တဲ့အခါကျတော့ငါအိမ်တစုဆယ်အိမ်တစုဖြစ်သွားတဲ့အခါငါအိမ်ပေါင်းပြီးတော့ငါအိမ်စုဆယ်အိမ်ပေါင်းမြန်တော့ဆယ်အိမ်စုဆယ်အိမ်ကိုကြီးမှုတဲ့ဆယ်အိမ်ကြီးဆယ်အိမ်မှုဆိုပြီးတစ်ခါဖွဲ့တယ်အဲ့ဒီကနေကြီးလာတဲ့အခါကျတော့ကြေးရွာ ချေးရွာကြီးလာတဲ့အခါရက်ွက်ရက်ွက်ကြီးလာတဲ့အခါမြို့နယ်ဆိုပြီးတော့မြို့နယ်ကြီးလာတဲ့အခါတိုင်းဒေသကြီးဘဝပြည်မှာ ခရိုင်တို့တိုင်းဒေသကြီးတို့ဒီလိုဖြစ်လာဒါတွေအလုံးအောင်လူအဖွဲ့စီပဲအဲ့ဒီလူအဖွဲ့စီတွေကနေပြီးတော့နောက်ဆုံးမှတိုင်းပြည်တစ်ပြည်အဆင့်ထီအောင်ရောက်သွားကြတာမိသားစုဆိုတဲ့အသေးဆုံးလူအဖွဲ့စီကနေစပြီးတော့ အချင်းချင်းညီညွတ်ပါမှစိတ်ချမ်းသာကိုယ်ချမ်းသာနဲ့ជីវတွတ်တဲ့မှု လုပ်နိုင်ကြတာဖြစ်တယ်အချင်းချင်းမညီညွတ်ဘူးဆိုလို့ရှိရင်တော့မိသားစု အတွင်းမှာပဲစိတ်ဝက်စိတ်ဓာတ်တွေစိတ်ဝမ်းတွေကွဲပြားပြီးတော့ပြဿနာတွေတက်လာတာထို့တူပဲရက်ွက်အတွင်းမြို့နယ်အတွင်း ခရိုင်တွင်းတိုင်းဒေသကြီးအတွင်းတနိုင်ငံအတွင်းမှာဆိုလို့ရှိရင်လည်းပဲမငြိမ်ညွတ်ကြဘူးဆိုလို့ရှိရင်စိတ်ဝါးနေကွဲပြားကြပြီပြဿနာတွေမျိုးစုံဖြစ်မှာဒါကြောင့်မြတ်စွာဘုရားကသမက်ကနံတပောတုခောဆိုသမက်ကဆိုစိတ်တုကိုယ်တုဘယ်ကိစ္စပဲလုံးလို့စိတ်တုကိုယ်တု အကယ်၍နာနာဆန္ဒတယောက်နဲ့တယောက်စိတ်ဆန္ဒချင်းမတူတောင်မှပဲဥတီကျက်တစ်ခုထားပြီးတော့စိတ်ဆန္ဒတူအောင်ကြိုးစားပြီးတော့ဥတီကျက်တစ်ခု စုပေါင်းပြီးတော့လုပ်တဲ့အလေးထားအောင်မြင်ကြီးပွားခြင်းရဲ့အကြောင်းဖြစ်တယ်ဆိုတာအဲ့လိုမဟုတ်ဘဲနဲ့တူနဲ့တူငင်းခုန်လုပ်နေမယ်ဆိုလို့ရှိရင်တော့ဘယ်သူဒုက္ခရောက်တော့ဆိုဒီကွဲပြားနေတဲ့ သူ့အဖွဲ့အစည်းဟာဒုက္ခရောက်မဲ့အဖွဲ့အစည်းဖြစ်သွားတယ်တုံးနဲ့တူအစမပြေရစာပြီးတော့နှစ်ယောက်꿰လို့ရှိရင်ကျန်တာတွေကုံ꿰ကုံဘာလို့လဲဆိုဒီနှစ်ယောက်နဲ့ပတ်သက်ပြီးတော့သူ့ဘက်ကိုယ့်ဘက်ဆိုပြီးလူဆိုတာဆန္ဒတွေ့ရတွေကုံပေါင်းကုန်ကြပေါင်းကုန်သည့်အတွက်ကြောင့် ကွဲပြဲမှုဟာပိုချီးသွားတယ်လူဖွဲ့စည်းတွင်းမှာတဏှာကွဲလိုက်ရင်ထိုကွဲအကွဲအမှုကြီးကပို့ပြီးတော့ချီးမားသွားတယ်အဲကြောင့်ကြီးကတော့လူတိုင်းဝိုင်းကကွဲလို့ရှိရင်ကိုမမြင်ရပေမဲ့နတ်တိုင်းဝိုင်းမှာလည်းကွဲတယ်လို့ပြောတယ်ဘာလို့လို့ဆိုသူကိုကိုွယ်တဲ့နတ်နဲ့ကိုကိုကိုွယ်တဲ့နတ်ကမတူဘူးဆိုရင် ဒီလူကကိုယ်ွယ်တဲ့နတ်ဟိုလူကကိုယ်ွယ်တဲ့နတ်နတ်ကလည်းပဲသူ့လူသူအားပေးမှာပဲနတ်လောကလည်းကွယ်ပြားတယ်လို့သူဆိုတော့ကောသမီမှာယဟန်နေအချင်းချင်းကွဲပြားတော့ငါဆိုရင်စာထဲမှာ ရေးထားတာဗြမပြေချေအောင်ကွဲတယ်လို့ရေးထားတာဟုတ်ပါမလားလို့တန်တရားရှိခဲ့တယ်လူဆိုတာတရဝါဆိုတာစိတ်ဆန္ဒချင်းမတူတော့ဒါဟုတ်နိုင်တယ်ဖြစ်နိုင်တယ် နော်ကွာပြားချမ်းသာမှုကိုမွေးထားတဲ့တရိစ္ဆာန်တွေကလည်းတူတူပဲကိုမွေးတဲ့လူ ကိုမွေးတဲ့တရိစ္ဆာန်ဟိုဘက်ကမွေးတဲ့တရိစ္ဆာန်ဒီဘက်ကမွေးတဲ့တရိစ္ဆာန်လူတွေကွဲရင်လည်းတရိစ္ဆာန်ချင်းလည်းကွဲကြမှာပဲဒါအဲ့လိုကွဲပြားမှုတွေကတယောက်ကစားလိုက်လို့ရှင်အကုန်လုံးကွဲကုန်သမက်ကဆိုတာအဲ့လိုမဟုတ်ဘူး သူနဲ့ကိုယ်နဲ့စိတ်တူဆန္ဒတူစုပေါင်းတာအဲ့တော့ဆန္ဒဆိုတာတူညီဖို့အတော်ခက်တယ်နာနာဆန္ဒနာနာဓိမုတ်တိက လူဆန္ဒဆိုတာတဲ့အမွားမွေးတောင်မှအမွားမွေးတဲ့ညီကိုရင်ညီမရင်တောင်မှပဲစိတ်ဆန္ဒခြင်းမတူဘူးတဲ့မတူသည့်အတွက်ကြောင့် စိတ်ဆန္ဒပေါ်မှာအခြေခံမဲ့ဆိုရင်ကွဲဖို့ရအပဒံလွယ်နေတယ်ကွဲဖို့အတွက်လဲအဲ့တော့ညီညွတ်ဖို့ဆိုလို့ရှိရင်တော့ဘယ်လိုလုပ်ရမလဲညီညွတ်ဖို့ဆိုလို့ရှိရင်တော့ရှင်နုရုဒ္ဓတို့ရှင်ကိဝိလတို့ရှင်နန္ဒီယတို့ရဲ့ထုံးကိုနှလုံးသွင်းရမယ်ဒီသုံးပါးဟာအပ္ပဓမ္မညီညွတ်တယ်ဆိုတာစိတ်ဓာတ်ညီညွတ်အောင်ဘလို့ နှလုံးသွင်းပြီးဘယ်လိုဆက်ဆံကြရုံဆိုတကံစိတ်တံနေခိပိတ်တပါငါစိတ်ဆန္ဒကိုအသာထားအညတစိတ်တတဝတိနာဝတ္တေယငါဆန္ဒရှေရမတင်မူသူဆန္ဒအတိုင်းလိုက်လျောမယ်ဆိုစိတ်ပွေးရအလုံးအရိစိတ်မွေးရတယောက်ကလည်းအသူဖြစ်ချင်တာအတိုင်းငါဖြစ်မယ် ဟိုတယောက်ကလည်းသူဖြစ်ချင်တဲ့အတိုင်းငါဖြစ်မယ်လို့အဲ့ဒါလို့နှစ်ဦးစလုံးကအဲ့ဒါလို့စိတ်ထားနိုင်မှညညွတ်တယ်ဆိုတာဖြစ်နိုင်နှိုးဆိုမဖြစ်နိုင်ဘာလို့လဲဆိုတတ္တဝါတွေကနာနာဆန္ဒကိုစိတ်ဆန္ဒတွေကအမျိုးမျိုးဖြစ်နေကြတာနာနာဓိမုတ်တိကတာလို့စာပေမှာသုံးတယ်နှလုံးသွင်းပုံတွေးပုံကြံပုံ အဲတုံးနဲ့တူမတူကြအောင်မတူတာကိုခြေခံပြီးတော့ငါဟာကအမှန်သူဟာအမှားလို့နှလုံးသွင်းမယ်ဆိုရင်တော့တဲ့เสียအကြောင်းမရှိတော့เนาะငါလို့ဓမ္မအမှန်သူလို့တာအမှားလို့တွက်မယ်ဆိုဘလို့မတဲနှစ်ခုတစ်စိတ်ဆိုတဲ့စကားနာနာဟိခောပန္ဒီကာယဆိုတဲ့ ရှင်နုရုဒ္ဓတို့ဖះကိုလျှောက်တဲ့စကားတိုင်းဒီပြည့်တို့ကကာယချင်းခြားနာပေမဲ့လို့စိတ်ကတော့တစိတ်သေးပါလို့လို့ပြောတာအဲ့ကျတော့ညညွတ်တာစံပြဖြစ်နိုင်တယ်နှိုးဆိုဖြစ်နိုင်အမြတ်ဖြစ်နိုင်အဲ့တော့ညညွတ်ဖို့အတွက်လူတွေကဘာလို့ရတော့ဆိုရင် ဥပဒေတစ်ခုရေးဆွဲထားရေးဆွဲထားပြီးတော့အဲ့ဒီဥပဒေလှုပ်ထုံးလှုပ်နေတဲ့အတိုင်း ကြိုက်သည်ဖြစ်စေမကြိုက်သည်ဖြစ်စေဒီဥပဒေကနေပြီးတော့ဥပဒေအောက်မှာအကုန်လုံးဒီတိုင်းဆောင်ရရမယ်ဆိုရင်အတော်သင့်ညီညွတ်သွားတယ်သူကစိတ်ကတော့ညီညွတ်မှာမဟုတ်ဘူးအတော်သင့်ဟာတတန်နဲ့ထွက်သွားနိုင်တယ်ပေါ့နော်အဲ့လိုတခုနဲ့ထိမ့်ရမထိမ့်ဘူးဆိုရင်တယောက်တစ်ပေါက်ဆိုလို့သူကလည်းသူပြောချင်တာပြောကိုကလည်းကိုပြောချင်တာပြောပြောလိုက်တဲ့အခါမှာ သူကြိုက်တာနဲ့ကိုကြိုက်တာနှစ်ခုချားမှာအမြဲတမ်းကွာဟပြီးတော့ဖြောင်းမြောင်းဆန်းကျင်ပဲတိဖြစ်ကုန်ကြတာပေါ့အဲ့ဒီကြတော့ဘာဖြစ်လဲဆိုဝိဝါဒလို့ခေါ်တယ်အပြောဆိုတွေကွဲပြားကုန်တယောက်နဲ့တယောက်တယောက်ကအကောင်းပြောရင်တယောက်ကအဆိုးပြောတယ်ဟောမတူညီတဲ့ဝိဆိုတာတူညီမှုမရှိတဲ့ဝါရပြောဆိုမှုတွေဖြစ်လာတယ် ဝိဝါဒဖြစ်လာတဲ့အခါကျတော့အဖြစ်တော့ဆိုဝိကဟတဲ့ကိုကြိုက်တာ သူကြိုက်တာဆိုတဲ့အယူဆတွေကကွဲပြားလာတယ်ဘာဏနာကိုကြိုက်တဲ့ဘောမှာမူတည်ပြီးကိုမကြိုက်တာနဲ့ပတ်သက်ပြီးဝေဖန်ကြတယ်ပြစ်တင်ကြတယ်ဆွေးနွေးတိုင်ပင်ကြတယ်ဆိုစာပေမှာအဲ့ဒီစကားလုံးလေးတွေသုံးတယ်ဘာဏနာဆိုတာညင်ညခုံည ကလားဆိုတာရံဖြစ်ကြတယ်ဝိဝါဒဆိုတာအပြောဆိုတွေကွဲပြားလာကြတယ်အဲ့ဒီလိုဖြစ်ခြင်းဟာရှင်ထဲမှာဘာတွေရှိတယ်လို့ဖြစ်တာတော့လို့ဆိုတော့ရသော်ဗျာဝိဝါဒမူလသုံးမှာကြတော့အေးဒီလူတွေကရှင်ထဲမှာအမုန်းတေးတွေရှိနေလို့ဖြစ်တာတဲ့မာမာနတွေရှိနေကြလို့ဖြစ်တာတဲ့ တဦးနဲ့တူအနိုင်အနိုင်ယူခြင်းနဲ့စိတ်တွေရှိနေလို့ဖြစ်တာအဲ့ဒီအမုံအတေးတွေအနိုင်ယူခြင်းနဲ့စိတ်တွေမထားဘူးဆိုလို့ရှိရင်ကွယ်ပြစရာအကြောင်းမရှိဘူးကွယ်ပြစရာအကြောင်းမရှိဘူးအဲ့တော့သတော်ရရဲ့ယင်ထဲမှာလူတွေရဲ့ယင်ထဲမှာအဲ့ဒီအညိုအတေးအတ္တမာနတွေလွှမ်းမိုးနေတာဆိုတော့ ညီညွတ်ဖို့ဆိုတာတော်တော်ခဲနေညီညွတ်ဖို့ဆိုတာတော့မညီညွတ်လို့ရှိရင်လည်းသူတလူငါတမင်းဖြစ်ပြီးတော့တုံးတတူ ကွဲပြားခြားနာပြီးနောက်ဆုံးဟာလူအဖွဲ့အစည်းကြီးကပျက်စီးသွားတာဝေဒာလီပြည်မှာဆိုလို့ရှိရင်ဝေဒာလီကလေးဆွေမင်းတွေဟာလွန်ညီညွတ်တယ်သူတို့ကမင်းပါပေါင်းလို့ပြောရင်ပြောမင်းပေါင်း 9900ယောက်အဖွဲ့အစည်းမှာသူတို့9900ယောက်အဲ့ဒီလိုတိုင်းပြည်ကိုအုပ်ချုပ်ကြတာဆွေးနွေးတိုင်ပင်ပြီးတော့စီဝေးထိုင်ပြီးဆွေးနွေးတိုင်ပင်မူချမှတ်ပြီးတော့သတ်မှတ်ပြီးတော့လုပ်ကြတာအဲ့ဒါမှညီညွတ်တယ်ဖះလက်ထက်ကတော့ညီညွတ်တာကိုစာမြဖြစ်တယ်နောက် မြတ်စွာဘုရားတက်တော့80ရွယ်ဖြစ်တဲ့အခါမှာအဲ့ဒီညီညွတ်ရေးကြီးကပြိုကွဲသွားလို့ဝေသာလီပြည်ကြီးကဖြိုခွဲခံလိုက်ရတယ်ဖြိုခွဲခံလိုက်ရတယ်နောက်ဆုံးမှာဝတ္တကာရဆိုတဲ့အဇာတသရဲ့အမှကြီးကဝေသာလီပြည်ကိုတွားရောက်ပြီးတော့လက်ဆွေမင်းတွေကြားထဲမှာတတ်ရှိုရာနဲ့ လေရှိမင်းတွေဟာတူနဲ့တူအထင်လွဲပြီးတော့ပြုတ်ကွဲသွားကြတယ်အဲ့ဒီအချိန်ချင်းမှာဇာတတရဲ့ကျူးကျော်စစ်ပွဲအောက်မှာဝေဒာလီပြည်ကြီးကဖျက်ဆီးခံလိုက်ရတယ်ပျက်စီးသွားတာပဲနော်ဖျက်ဆီးသွားပျက်စီးသွားတယောက်တည်းတယောက်မတည့်ဘူးဆိုလို့ရှိရင်အင်္ဂါတွေရော့သွားတာအဲ့ဒါလူအဖွဲ့စည်းမှာမတမ်းမအရေးပါတယ်မြတ်စွာဘုရားကတန်ခါအဖွဲ့စည်းတွေမှာလည်းညီညွတ်ဖို့ပဲဟောတယ် လူအဖွဲ့အစည်းတွေဘာလဲညင်ညွတ်ဖို့ခေါ်တယ်ညင်ညွတ်နေတဲ့တန်ခါကိုကွဲအောင်လုပ်ရင် အမတန်အပြစ်ကြီးတယ်ကွဲနေတဲ့တန်ခါကိုစိတ်ဆက်ပြီးညင်ညွတ်အောင်လုပ်ရင်အမတန်မှကြီးမားတဲ့ကုသိုလ်ဖြစ်တယ်လို့ဘုရားကိုယ်တိုင်ကလည်းဟောခဲ့ပူတယ်ညင်ညွတ်ရေးကိုအဓိကထားဘာလို့ဆိုဝိနည်းထဲမှာဆိုရင် သမဂောဟိတန်ငောတမောရမာနောအဝိရမာနောဆိုတာ ဧကုတ်တိသောဖာသူဝိဟရတိဆိုစကားလေးပါတယ်။သမေကတန်ခါညင်ညွတ်နေတဲ့တန်ခါသည်ညင်ညွတ်တယ်ဆိုတာဘာလို့သမေကောဟိတန်ကောတမောရမာနာတဖွဲ့ရီလို့ပေါင်းဆက်ထားတယ်။တမောရဆိုတာတမောရဆိုတာအတူတကွာဝါမြောက်တယ်လို့ပြောတယ် တိယပြည့်ပြောရင်တမောရဆိုတာရောနှောပေါင်းဆက်ထားတဲ့သဘောလူဖွဲ့စည်းဟာမတူညာမတူညီတဲ့အရာတွေကိုရောနှောပေါင်းဆက်ထားလိုက်တာဥပမာမဲဘယ်လိုထျောက်ရောနှောပေါင်းဆက်တာတော့ဆိုရင်လွမ်းနုနဲ့ရေရောလိုက်လို့ရှိရင်ဒါရည်ဒါနွမ်းနုလို့ခွဲဖို့ခက်သွားတယ်ပေါ့ပေါင်းဆက်သွားစီနဲ့ရေကြတော့အဲ့လိုပေါင်းလို့မရဘူးလေ စီနဲ့ရေရောမွေလဲစီဟာစီပဲရေဟာရေပဲပေါင်းလို့မရအနွားနှုတ်နဲ့ရေကြတော့ပေါင်းလို့ရတယ်ဒါမှမဟုတ်နွားနှုတ်ကိုရေရောရောင်းကြတာပေါ့စီတဲ့တော့ရေရောရောင်းလို့မရဘူးပေါင်းလို့မရလို့အဲ့ဒါလို့ပေါင်းဆက်လို့ရတဲ့နွားနှုတ်နဲ့ရေလို့သူ့ဖွဲ့စည်းတယ်မှာရောသွားတယ်အဲ့ဒါကိုတမောရမာနာ အတူတကွရောနှောပေါင်းဆက်ထားတယ်ရောနှောပေါင်းဆက်ထားလို့စိတ်ထဲမှာကျေနပ်ကြတယ်ဝမ်းသာကြတယ်ခွဲပြားမှုမထင်ဘူးအဝိဝရမာနောအငင်းခုံနေမရှိဘူးသူကပြောတာလေဟုတ်လားကွဲပြားခြားနာမှုတွေမရှိဘူးဧကုတ်တွေတော့တတန်နဲ့ထွက်တယ်ဖအဲ့ဒီလိုဖြစ်လို့ရှိရင်ဘာဖြစ်လဲဖာတုဟောတိတယ် ချမ်းသာတယ်ဆိုတာကြီးပွားတိုးတက်တယ်ပြဿနာကင်းတယ်ဒီလိုဆိုလိုတာပေါ့နော်ပြဿနာကဲပြီးကြီးပွားတိုးတက်တယ်အဲ့တော့ညီညွတ်နေတဲ့လူအတိုင်းဝိုင်းကဘယ်လိုလို့ဆိုရင်ညီညွတ်နေလို့ရှင်တမ္မက်ကညီညွတ်နေကြတဲ့လူတွေဟာတမောရမာနာရောနှောပုံဆက်ထားသဖြင့်အညမညာတယောက်နဲ့တယောက်ပိယစက္ခုဟိချစ်သောမျက်လုံးတို့ဖြင့်မေတ္တာမျက်လုံးနေနဲ့ကြည့်တယ် အဲ့တော့တခုနဲ့တခုညီညွတ်နေလို့ရှိရင်အကြည့်တာကမတူတော့ဘူးမျက်ဆောင်ထိုးကြည့်တာမရှိဘူးတခုနဲ့တခုကခင်မင်နဲ့မျက်လုံးနဲ့ကြည့်ကြတယ်မေတ္တာမျက်လုံးနဲ့ကြည့်တယ်အဲ့ဒါကိုပိယစက္ခုလို့ခေါ်တယ်ချစ်သောမျက်လုံးပြုံးသောမျက်နှာနဲ့ဆက်ဆံကြတယ်ပေါ့နော်အဝိဝရမနာအငင်းခုံမလုံးကြလို့ရှိရင်အမှန်တမ်းအေဂျင့်နဲ့တဲ့လူအတိုင်းဝိုင်းမှာဒီလိုဆိုတာ ညင်းညခုံညပြီဆိုလို့ရှင်ဟိုနာကစီကနဲ့ဒီနာကစီကနဲ့ထုတ်ဆွဲဓာဆွဲနောက်ဆုံးကျတော့ရံပွဲတွေဖြစ်လာရံပွဲတွေဖြစ်ရိုက်ကြနှစ်ကြဆူကြပူကြနဲ့အဲ့တော့လူညင်ညွရေးကြီးကပျက်စီးသွားပြီဆိုရင်ဒီလူတိုင်ဝမ်ကြီးဟာပြိုကွဲသွားနိုင်တယ်ဒါကိုဆွလို့ရပါတော့အဲ့တော့ညီညွတ်ဖို့မြတ်စွာဘုရားကိုယ်တိုင်က သမဲကဏ္ဍတဘောတုခောညီညွတ်သောလူအဖွဲ့အစည်းတို့ရဲ့လောက်ကင်ဆောင်ရွက်မှု နေထိုင်ကြင်ကြံမှုဟာသူခောအလုံးအစဉ်ပြေဖို့အတွက်ဖြစ်တယ်သူဆိုလိုက်ပေါ့အစဉ်ပြေဖို့အတွက်ဖြစ်တယ်ဒါကြောင့်မို့ညီညွတ်ဖို့အတွက်ရသော်ဗျာအမြဲတမ်းဟောတယ်ယဟန်တွေကိုသတိပေးတဲ့အခါမှာဝိဝါဒံပယတော်ဒိဋ္ဌဝါတယောက်နဲ့ ယောက်နဲ့တယောက်အပြောဆိုတွေတိုက်ဆိုင်မှုမရှိဘဲနဲ့အချင်းများပြီးတော့ညင်ညခုံညမယ်ဆိုလို့ရှိရင်အဲ့ဒီညင်းခုံမှုဟာဘေးရန်အန္တရာယ်ကြီးတစ်ခုပဲကြောက်စရာကြီးတစ်ခုဒီအငင်းခုံပြုတ်ခြင်းဟာမင်းတို့အန္တရာယ်တွေရောက်လာနိုင်တယ်ပေါ့ဖွဲ့စည်းတဲ့မှာအန္တရာယ်မျိုးစုံရောက်လာလို့ဝိဝါဒံဘယတော်တိတ်တော်တုံးတို့လူပြောဆိုကွဲလွဲလာပြီညင်ညခုံညပြီဆိုရင်အဲ့ဒါအန္တရာယ်ကြီးပဲတဲ့ မေတ္တာတွေခန်းချောက်လာမယ်ဒေါသတွေလျှမ်းတောက်လာမယ်မေတ္တာခန်းချောက်ပြီးတော့ဒေါသတွေရှမ်းရှမ်းတောက်လာပြီဆိုရင်ဒီလူဖွဲ့စီဟာသိတဲ့တန်ရုပ်ဘဝကိုတည်ဆောင်သွားတော့မှာပဲနောက်ကြတော့လေအဲ့တော့အဲ့ဒီလိုဖြစ်တယ်ဝိဝရံဘယတော်ဒိဋ္ဌောအဝိဝရင်စခေဘတော်အဲ့လိုမဟုတ်ဘူးဒီဦးနဲ့တူအယူဝါဒတွေမကွဲပြားဘူးအပြောဆိုတွေ တုံးတဲ့သူဆန့်ကျင်မတည်းမပြောကြဘူးဆိုလို့ရှိရင်ခေမတယ်ငြိမ်းချမ်းနေမယ်လူလောကမှာငြိမ်းချမ်းနေမယ်အေးချမ်းနေပြဿနာတွေမရှိဘူးပြဿနာတွေကုန်းနေတယ်ဘာမှမရှိဘူးတမက်ကတခိလာဟောထားတယ်တိုက်တော်နာဒါကြောင့်မလို့မင်းတို့တမက်ကသွားတူလာတူတမြေတဲ့တမြေပေါ်မှာနေပြီး တမြေတဲနေတရေတဲတောက်ပြီးတော့နေကြတဲ့ပုံကိုယ်တွေဟာ တစိမ့်ထဲထားနိုင်အောင်ကြိုးစားမယ်ဆိုရင်တမက်ကညညွတ်ကြတယ်တခိလပြောဆိုမှုတွေပြည့်ပြည့်ကြပြည့်ပြည့်တယ်ဆိုတာတခိလဆိုတဲ့တကတွေးမယ်ဆိုရင်တခါဆိုတာမိတ်ဆွေ တခါဆိုတဲ့စကားလုံးကမိတ်ဆွေနောက်ကတခါကနေပြီးတော့တခိလဆိုတဲ့အခါကျမိတ်ဆွေတို့ရဲ့စိတ်သက်မိတ်ဆွေတို့ရဲ့အနေထားဆိုအော်မိတ်ဆွေတွေဆိုတာတွေ့လိုက်ရင်တူနဲ့တူအဆင်ပြေနာနော်အလဘတန်လဘပြောကြတယ်ချစ်ချစ်ခင်ခင်ရှိကြတယ်လက်တွဲကြတယ်လှုပ်ရှားရှိတာလှုပ်ကြတယ်ဝိုင်းလှုပ်ကြတယ်ကူညီကြတယ်တခိလပြေပြေအဲ့လိုမိတ်ဆွေတွေရဲ့ အနေထားမျိုးဖြစ်အောင်နေချာလို့မြတ်စွာဘုရားတိုက်တွန်းတာသမက်ကတခိလဟောထဧတဗုဒ္ဓဒုသသတိဒါဗုဒ္ဓရဲ့အဆုံးမပဲညင်ညွတ်ကြလို့ဆိုပြီးတော့ဟောတာအဲ့တော့အဲ့ဒါနဲ့ပတ်သက်ပြီးတော့မညင်ညွတ်ရင်ဘာဖြစ်နိုင်သလဲတခါတော့ကပိလဝကတာကဝေမင်းနေနဲ့ကောလိယဒေသကတာကဝေမင်းနေဟာ ကောလိယတွေဟာအမျိုးတော်ကြတယ်သူတို့အဖေမျိုးနဲ့အမေမျိုးပေါင်းဆက်ထားခုပဲအမျိုးဒီပဲအမျိုးတန်ခိယနဲ့ကောလိယနှစ်ခုကြားမှာ ရောဟိဏီဆက်မြင့်ငယ်မြက်ကလေးတစ်ခုစီစင်းနေတယ်အဲ့ဒီမြေကြီးကိုရလုံမှုနဲ့ပတ်သက်ပြီးတော့ရှည်အငင်းပွားတဲ့ပြဿနာပေါ်လာတယ်ဖះလက်ထက်ကအဲ့ဒီလိုပေါ်လာတဲ့အခါ မြတ်စွာဘုရားကိုယ်တိုင်သွားရောက်ပြီးတော့ဆွေတွေမျိုးတွေကိုဖြောင်းပြပြီးပြောတာညီညွတ်ဖို့မညီညွတ်ရင်ကွဲကြပြဲကြရင်အနေဖြစ်တယ်ဆိုတဲ့အကြောင်းတွေကိုဟောတဲ့အထက်မှာမြတ်စွာဘုရားဟောတဲ့ပုံဝုထုလို့ပြောခြင်းပြောပေါ့ပုံဝုထုဆန္ဒကလေးတစ်ခုဟောတဲ့ဇလန်းတွေအများကြီးရှိတဲ့ထင်မယ်မညီညွတ်ရင်ဘလို့ပျက်စီးနိုင်တယ်ဆိုတာဟောထားတဲ့ဇလန်းလေးရှိတယ် အဲ့ဒီဇလန်လေးကပုံဝုဒ္ဓဆန်ဆန်သို့သောတကယ်အဖြစ်ပြက်ပုံဝုဒ္ဓတခါတလေကျတော့ပုံဝုဒ္ဓဆန်မိမဲ့လို့လောက်ကြံဖန်ပြီးတော့ပြောတဲ့ဟာမဟုတ်ဘူး true story ဆိုတာတကယ်အဖြစ်ပြက်ကိုပြောတာလည်းရှိတယ်နော်ထူးဆန်းတာတွေကလောကကြီးမှာရှိတော့တကယ်အဖြစ်ပြက်တကယ်အဖြစ်ကဖြစ်ကို true story တကယ်ကိုအစ်မှန်ဖြစ်ခဲ့တဲ့ဟာ လူလောကသမိုင်းကြီးကအမတမရှေ့ချတော့ရှေ့လျားတော့တကယ်ဖြစ်ပျက်တွေကလည်းရှိတယ်ပေါ့ဂျုံတွေ့မှုအဲ့တော့မြတ်စွာဘုရားအနေနဲ့ဒါကိုပြန်လည်ပြီးတော့ဟောပြောတာ true story အနေနဲ့ဟောတာ950ဇတ်တွေက true story အနေနဲ့ဟောတာမဟုတ်တာကိုလောက်ကြံပြီးတော့ဖန်တီးပြီးဟောတာမဟုတ်ဘူးမရှိတာကိုရှိလို့ပြီးဟောတာမရှိတာရှိလို့ဟောတာတွေကြတော့ ပုံဝတ္ထုလို့ခေါ်ကြတာပေါ့နော်ပုံပြင်လို့ပြောကြတာပုံပြင်လို့ပြောတာဆိုတော့ဥပမာပြောရမယ်ဆိုလို့ရှင်မြန်မာတွေဆိုင်ဝိုင်းတွေမှာ ဖော်ပြထားတဲ့တိုးနေရဆိုတဲ့အကောင်ပင်စရူပယုတ်လေပင်စရူပယုတ်ဆိုတာတရဝ၅ကောင်ပေါင်းထားတာလေတကယ်ရောအဲ့ဒီကောင်မျိုးရှိသလားနောက်တစ်ခါ မနုဿီဟာကိုနှခွလဲတကယ်ရောရှိသလားဆိုတော့အဲ့ဒါတွေကျတော့မတိကယ်လို့ခေါ်တယ်သူတို့ပုံမြင်တဲ့ဟာပုံမြင်တဲ့ဟာအနေနဲ့ပြောတာ history နဲ့ historical နဲ့ mythical ကနှစ်ခုရှိတယ် historical ဆိုတာတမိုင်းမှာတကယ်တော့တကယ်ရှိခဲ့တာ historical ပြောတာတကယ်မရှိခဲ့ဘဲနဲ့ပုံဝတ္ထုအနေနဲ့သာရှိခဲ့တာတွေကလည်းလောကမှာအများကြီးရှိတယ်လေ အဲ့ဒီမနုဿီဟဆိုရယ်လူချင်သေးဆိုတဲ့အကောင်ကကိုခေါင်းတလုံးထဲမှာကိုနှစ်ခုနဲ့ဆိုတကယ်မရှိဘူးမရှိတော့အဲ့ဒါမတိကဲလို့ခေါ်တာအဲ့ဒါမျိုးငှက်တွေပါလေလဲတချို့တကယ်မရှိဘဲနဲ့စိတ်ကူးရင်ပြီးတော့ထားရင်ဒါမတိကဲပါပဲအဲ့လိုခေါ်တာအဲ့တော့အခု950ဇာတိကျတော့အဲ့လိုမတိကဲလို့မဆိုဘူးဘာလို့လို့ဆိုရင် မြတ်စွာဘုရားကတစ်ချိန်တုန်းကသူကိုယ်တိုင်ပါဝင်ပတ်သက်ခဲ့တာဒီပြန်ပြောတာဆိုတော့မျက်စိကမဟုတ်ဘူးလို့ပြောပုံဝတ္ထုမဟုတ်ဘူး true story တွေပဲတမိုင်းကြောင်းကြီးကအလွန်ရှည်လျားနေတော့တကယ်ဖြစ်ပျက်ခဲ့တာလို့ပဲမှတ်အမှားပဲအဲ့ဒီဇာလန်လေးကတော့ဒီလိုပါဖန္ဒနာဇတ်လို့ခေါ်တယ်ဖန္ဒနာဆိုတာကျုပ်ပင်ပါဠိလိုဖန္ဒနာညမာလိုကြတော့ကျုပ်ပင် ကျုပ်ပင်မြင်မှုတဲ့လူလည်းရှိမယ်မမြင်မှုတဲ့လူလည်းရှိလိမ့်မယ်ဖန္ဒနာဆက်ကကျုပ်ပင်နဲ့ဝက်ဝံတို့ရဲ့ဇလံလေးတစ်ခုပေါ့ကျုပ်ပင်ကအသက်မရှိဘူးဝက်ပင်ကဝက်ဝံကအသက်ရှိတယ်ပေါ့အဲတရိษံပါတယ်တက်မဲ့ပါနေတယ်ဇလံထဲမှာပါရဏတိကပြမနာ လက်သမားကြီးတယောက်ဟာဟိမန္တတော်တဲ့ဝင်ရောက်လာတယ်ဟိမန္တတော်တဲ့ဝင်ရောက်လာပြီးတော့မကြာခဏဟိမန္တတော်သွားပြီးတော့တစ်ကောင်းဝါကောင်းတွေရှာပြီးတော့ခုတ်ယူအဲ့ဒီတစ်တွေကိုခုတ်ယူသွားပြီးတော့သူကဘာလုပ်တာတော့ဆိုမြင်းလဲလို့ခေါ်ကြံခေါ်ပေါ့မြင်းရထားပါဠိစာပေရထလို့သုံးတာဆိုမြင်းရထား မြင်းထားလုပ်ငန်းကိုလုပ်တယ်သူကလှဲဘိန်းနေလို့ဟာတွေဘိန်းနေလုပ်တယ်ဝင်ရိုးတွေလုပ်တယ်အဲ့ဒီမြင်းထားလုပ်ငန်းကိုလုပ်တယ်ဆိုတော့အသားပြိုးဆုံးသူကလိုအပ်တယ်အဲ့တော့သူထုံးစံအတိုင်းဗာရဏသီကနေပြီးတောအုပ်ထဲဝင်ရောက်ပြီးတော့တက်ကောင်းဝါကောင်းရှာခုတ်ခုတ်ပြီးဟိုမှာမြင်းထားတွေ လဲတွေလှုပ်ပြီးတော့ရောင်းချစားတော့တာသူကအဲ့ဒါနဲ့အသက်မွေးတာဒါသူ့အသက်မွေးထုံးစံတစ်ခုပေါ့နော်အဲ့ဒါလို့အသက်မွေးတယ်တရက်ကျတော့ဘာကြုံလာတော့ဆိုတော့သူတော်တဲ့ဝင်ရောက်တဲ့အခါမှာထူးဆန်းတာတစ်ခုကြုံတယ်အဲထူးဆန်းတဲ့အဖြစ်ပြက်ကဘာဖြစ်တာတော့လို့ဆိုသူက ရဲတင်းတို့အစိမ်းတို့ရဲတင်းပေါ့လေခုခေတ်မှာရှေးတုန်းကတော့ဓမ္မတယ်ရဲတင်းကိုကင်တာများတယ်ရဲတင်းဆိုတာဟိုဓာလို့ဓာကတော့ဓာဝင့်ရတဲ့အခါကျတော့မဝင့်တာတဲ့နေရာမှာခုတ်လို့ခက်တယ်ရဲတင်းကတော့မိသားသမားတွေကင်တာတွေ့တယ်မှာခက်ခဲတွေမှာသူရဲတင်းနဲ့ခုတ်တာပေါ့နော်အဲ့ဒီဓမ္မအစား ပါဠိကတော့ကုထာရီလို့သုံးတာကုထာရီဆိုတာဓမ္မလို့လည်းပြန်တယ်ရဲတင်းလို့လည်းပြန်နိုင်တယ်ပေါ့အဲ့ဒီလက်နက်ကရိယာတွေယူပြီးတော့တော့အဲ့တော့တော့ရဲတင်းတို့ဓာတ်တို့ဒါလောက်ပဲရှိသေးတာခုခေတ်ကျတော့နော်လွှာတွေပါတွေရတယ်ဆက်လွှာတွေယူသွားတာဒါမှမဟုတ်သစ်ပင်တပင်ဆိုဝုန်းဆိုခဏလေးတင်ပြတ်တယ်ရှင် တော့ကတော့ အတော်ခုတ်ယူရမှာခုခေရတဲ့တစ်တော်ကတရထဲခဏတိတ်ရင်ပြောင်းသွားနိုင်တယ်အကုန်လုံးအဲသူကလူ၃ယောက်လောက်နဲ့အဖွဲတော်ရဲရောက်သွားတယ်အဲ့ဒီချိန်မှာဝဘုံကြီးဒီကောင်နဲ့သွားတွေ့တော့သူတို့ကလည်းတစ်ပင် နေဟိုချိတီကြီးချိတယ် တပင်ဖြောင်းတဲ့ဟာတို့အကိုင်းဖြောင်းတဲ့ဟာတွေတို့ခုတ်ယူဖို့ရသူလိုက်ရှာနေတဲ့အချိန်အဲ့မှာထူးထူးဆန်းဆန်းဘဝဝင်ကြီးကနေပြီးတော့သူတို့လာတာကိုတပင်အောက်ကအသာနေရင်ကနေပြီးဘလူတွေရဲ့ဘာသာစကားနဲ့ဝဲဝံကပြောတယ်တော့တရိษံကလူစကားပြောတယ်ဆိုတာတော့ဖြစ်တောင့်ဖြစ်ခဲ့ပေါ့နော်အဲ့ဒါကိုကြည့်ပြီးတော့ပုံမြင်လို့လဲထင်ချင်းထင်ကြတယ် ဒါပေမဲ့ရံမရံခါရှိတတ်တယ်ဖြစ်တတ်တယ်ပေါ့ဒါတွေကမဖြစ်ဘူးလို့ပြောလို့မရဘူးအဲ့ဒီဝဲဝန်ကနေပြီးတော့ဒီလက်သမားကြီးကိုပြမနာလက်သမားကြီးမော့ပြီးတော့တစ်ပင်ကြီးရှားနေတာကြည့်တော့သူကမေးလိုက်တယ် ဘယ်သစ်ပင်ခုတ်ချင်လို့ရှားနေတာလဲဘာကိုခုတ်ချင်တာလဲဘာအသားကိုလိုချင်တာလဲလို့မေးလိုက်တော့ပုံနာကြီးကအတန်ကြားလို့ကြည့်လိုက်တော့ဝဝဉ္ကြီးကသူတို့မေးနေမှသိတာအဲ့မှာစိတ်ထဲမှာတော့ထူးဆန်းသွားတာအံ့ဩသွားတယ်အံ့ဩသွားပြီးတော့ငါဒီနေ့ထူးဆန်းလိုက်လားပေါ့လူစကားပြောတဲ့တရိษံနဲ့တွေ့နေအဲ့တော့လူဘာသာနဲ့ပြောတဲ့အခါသူကလည်းဟာ ဘာသာစကားတတ်တယ်ဆိုတော့သူပြန်ပြောလိုက်တယ်ယထာဘီအတွက်ယထာလှုပ်ခြင်းတို့လှဲလှုပ်ခြင်းတို့ယထာဘီလှဲပြီးအတွက်အသားရှာနေတာပါလို့ပြောတယ်အဲ့ဒါနေစတာသူအသားရှာနေတာပါလို့ပြောတော့အဲ့ဒီဝေဝဉ္ဇသူအသားရှာတယ်ဆိုတော့သူကဆက်ပြောတာအဲ့ဆက်ပြောတာကို ပါဠိစာပေနဲ့မှတ်တမ်းတင်ထားတဲ့အခါသူကတစ်သားရှာတယ်ဆိုဘယ်ပင်ဘယ်သားကောင်းတယ်ဆိုတာသူကညွှန်ပြတယ်နေဝတ္တလောနခရိတော်ဩယထာလုပ်ဖို့လားယထာလုပ်ဖို့ဆိုရင်အင်ဂျင်ပင်ကလည်းမကောင်းဘူးအင်ဂျင်သားလည်းမကောင်းဘူးတဲ့ရှားသားလည်းမကောင်းဘူးတဲ့နော်အင်ဂျင်သားလည်းမလုံးနဲ့ရှားသားလည်းမကောင်းဘူး ရှားတို့ဆိုတာအနှစ်ရှိတယ်လေမာတော့မာအင်းင်းသားလည်းအနှစ်ရှိတယ်သူကပြောတာတော့နေဝတာလောအေးအင်းင်းသားလည်းမကောင်းပါဘူးနာခတိရောရှားပင် ရှားသားလည်းမကောင်းဘူးနတ္တကံတော့မျက်နှာပင်ဆိုတဲ့အပင်မျိုးအသားလည်းမကောင်းဘူးတဲ့ခုတော်တော်မြောင်းကိုသားဆိုတာဘယ်ကောင်းမလဲတဲ့ အဲ့တော်ထဲမှာပေါက်တဲ့အပင်တွေအင်းကြီးမရှိတယ်ရှားပင်တွေရှိတယ်မြင်းနာပင်တွေရှိတယ်နောက်မြောက်ငူပင်တွေရှိတယ်အဲ့ဒါတွေကိုသူကကြည့်ပြီးတော့အဲ့ဒီပင်တွေရဲ့အသားတွေကမကောင်းပါဘူးတဲ့ရုံခောစာဖဏနောနာမတန္တာရုံနေမိယတန်လာဒီ သုံးသင့်တဲ့အသားတော့အလွန်ခိုင်ပြီးတော့အလွန်ကောင်းတဲ့အသားတော့ကျုပ်ပင်ကအသားပဲဖြစ်ပါတယ်အဲ့နောက်မှလည်းကျုပ်ပင်ကြီးရှိတယ်အဲ့ကျုပ်ပင်အောင်ကနေသူပြောတာလက်သမားဆရာကြီးစိတ်ကူးမလို့နဲ့စိတ်ကူးမလွဲနဲ့ကျုပ်ပင်သားကျုပ်ပင်သားဟာအကောင်းဆုံးပဲခမရလှုပ်ချင်တဲ့ယထာအတွက်ကျုပ်ပင်သားအကောင်းတယ်ဘာဖြစ်လို့ तू ကကျုပ်ပင်ကို ဝက်ဝံကပြောတာတော့ဆိုမကြံခင်ကသူကကျိုးပင်အောင်မှာအိတ်နော်ကျိုးပင်အောင်အိတ်နေတဲ့အချိန်မှာတောဆိုတာတစ်ခါတစ်ခါလေကနေတိုးတယ်လေလေတိုးလိုက်တော့ကျိုးပင်ကအကိုင်းချောက်ကလေးတွေကသူကသူလေတိုးလို့ကြပြီးတော့အိပ်ပျော်နေတဲ့ဝဲဝံကြီးရဲ့ပခုံးမုံနည်းနည်းကြီးတဲ့ကျိုးပင်ကိုင်းကြီးကကြလိုက်တော့ ဖြုတ်ခနဲ့ဆိုလန့်ပြီးတော့နာလဲနာသွားတယ်နည်းနည်းနာသွားတယ်ကျုပ်ကျုပ်ပင်ကိုင်းကသူ့ပေါ်ကြလိုက်တဲ့အခါလန့်ဖြန့်ပြီးတော့ထပြေးတယ်ထပြေးတော့သူစိတ်ကလည်းဆိုးသွားတယ်ငါအိတ်နေတာငါပေါ်မှာဒီကိုင်းချမလားအထာဏကောပလို့ခေါ်တယ်လူဆိုတာလေခလုတ်တက်ရင်ခလုတ်ဆဲတဲ့လူတွေရှိတယ်လေခလုတ်သူဟာသူနေတာသူဟာသူဝင်တိုက်ပြီးတော့ ခလုတ်ဆဲတဲ့လူကရှိသေးတယ်ဒါရှိတယ်သဘာဝငယ်တော့ရွာဘက်မှာဆိုကြားဘူးတယ်လူကြီးတယောက်ကစိတ်ဆိုးတယ်စိတ်တူတယ်သူကတလန်းလုံးလေးကိုကျိုးဆွဲပြီးတော့တက်လာခဲ့တာရေးစမ်းမှာရွာနာရောက်တဲ့အခါမှာလေလေးကဖြူးဖြူးတိုက်လာတော့အဲ့ကြရမှာရွက်လွန့်ကဲခုမှတိုက်စမ်းกว่าမင်းတိုက်သလောက်ငါလွန့်သွားမယ်ဆိုရွာရောက်ရဲ့တန်နဲ့လေမဆိုင်ဘဲနဲ့ဟိုအထက်ထီအောင်တိုက်သွား ရောကြောရွက်လွင့်ဆိုတာအဲ့ဒါပြောတာစိတ်တူတာစိတ်ဆိုးတာစိတ်ဆိုးပြီးခုမှတိုက်ရမလားလို့ဆိုလေကိုစိတ်တူတာအဲ့ဒါတွေကိုအဋ္ဌာဏကောပလို့ခေါ်တယ်အဋ္ဌာဏကောပဆိုတာစိတ်မတူရမယ့်ကိစ္စတွေမှာစိတ်တူတာလူဆိုတာအဲ့တိုင်ပဲနော်ခလုတ်တိုက်ရင်ခလုတ်ကိုချောင်းနဲ့ခတ်ပစ်တာတို့လှုပ်တဲ့လူတွေရှိတယ်စိတ်တူတယ်လို့အဲအဲ့ဒီခုနကရွာကြောရွက်တဲ့လူကြီးပဲ သူကမန္တတွေပါတွေဆောက်တဲ့ထဲမှာသူလှုပ်တဲ့အခါမန္တကံမလို့လှုပ်လိုက် လေပွေရတိုက်လိုက်ဆိုတော့စိတ်ဆိုးပြီးတော့လေကိုဓာတ်နဲ့ရန်တာလဲသူပဲဒါတကယ်ပဲသူလှုပ်တာလေအဲ့တော့လောကကြီးမှာလူတွေကနေပူပူရမလားလို့ဆဲတယ်လေတိုက်တိုက်ရမလားလို့ဆဲရတဲ့တချို့လူတွေကလေအလုံးလျော်စိတ်တူအဲ့ဒါကိုအဋ္ဌနာကောပါလို့ခေါ်တယ်အရာမဟုတ် အကြောင်းမဟုတ်ဘဲနဲ့အလကားစိတ်တိုးနေတယ်ပေါ့အဲ့လိုလူမျိုးကရှိတယ်နော်အဲ့ဒီဝက်ဝန်ကြီးကလည်းအဲ့တိုင်းပဲသူ့ဘာသူတက်ကိုင်းကြိုးကြတာဘာတတ်နိုင်မှာသူအဲ့ဒီအောင်အိမ်နဲ့ဒါပဲစိတ်ကတိုးတိုးပြီးတော့ဒီကြိုးပင်ကိုအမြင်ကတ်သွားတော့ပြန်လှည့်ကြည့်တယ်ကြောက်ပြီးတော့ပြေးပြီးတော့ပြန်ကြည့်လိုက်တဲ့အခါမှာသူ့နောက်ကလိုက်လာတာရှန်သူတစ်ခုမှမတွေ့ဘူး ချုပ်ပင်ကြီးပဲတွေ့တော့အင်းငါအိဋ္ဌာကို တမင်သက်သက်အကိုင်းချိုးချတယ်ဆိုပြီးတော့ကျိုးပင်ကိုရန်လောက်တယ်သူဒါမလုပ်ဘူးမရှိနဲ့နော်လူတွေလည်းလုပ်တယ်ဒါပြောအဲ့လိုကျိုးပင်ပေါ်မှာသူရန်ညှိုးထားတာရန်ညှိုးထားတော့ခုနကရဲရင်တို့ဒါတို့နဲ့ဝင်လာတဲ့လူကြီးတွေ့တော့ဒီကျိုးပင်ကိုရန်ညှိုးထားပြီးတော့ခုတ်ဖို့ရအတွက်သူက လှမ်းပြောပြီးကျိုးပင်ကြီးခုတ်ခိုင်းတာပဲအဲ့တော့ကျိုးပင်ကတော့ဟိုတက်မဲ့ဆိုတော့စိတ်စေရနာမရှိဘူးအဲ့ဒီကျိုးပင်မှာနေတဲ့နတ်ကတော့စိတ်စေရနာရှိတာပေါ့ဘာမဆိုင်ညာမဆိုင်နဲ့သူနေတဲ့အဆောက်အုံကြီးကိုဝဲဝံကလက်ညှိုးထိုးပြီးခုတ်ခိုင်းနေပြီဆိုတော့စဉ်းစားကြည့်လေ နတ်ကလည်းငါအိမ်ဖြက်စီးတယ်ဆိုသူကြိုက်မှာမဟုတ်ဘူးလေဝက်ပြီးဟိုတင်းမဝက်ဝန်ကြီးပြီမဲ့ချမ်းသာပြီမှာမဟုတ်ငါကိုလက်ညှိုးထုတ်ပြီးငါဗိမ္မာန်ပျက်စီးအောင် လုပ်တယ်ပေါ့သူ့ဘာသူကင်ကြိုးကြတာဘာတတ်နိုင်မှာလဲဒါပေမဲ့လို့ဒီပင်ကိုလက်ညှိုးထုတ်ပြီးတော့သူကခုတ်ခိုင်းနေပြီအဲမင်းလှုပ်လို့ရှိရင်တော့ငါဗိမ္မာန်မင်းဖြတ်တာမင်းလည်းသိစေမယ်ဆိုပြီးတော့ရှုပ်ကစိုးနတ်က သူကလည်းပဲငါပင်ခေါ်ရင်တော့မင်းတော့ငါလုံးမှာပဲဆိုဒေါသနဲ့ပြန်ပြီးတော့တုံ့ပြန်ထားတယ်ဒါတွေကလောကမှာတကယ်ဖြစ်နိုင်တာတွေကြီးပဲเนาะအဲ့တော့လက်သမားဆရာကြီးကိုပြောတယ်အဲအကောင်းဆုံးကတော့အင်ရင်ပင်လည်းမဟုတ်ဘူးเนาะ ဒီရှားပင်လည်းမဟုတ်ဘူးမြောင်းကိုပင်လည်းမဟုတ်ဘူးမျက်နှာပင်လည်းမဟုတ်ဘူးအကောင်းဆုံးကတော့ချို့ပင်ပဲတဲ့ချို့တာဟာသိကောင်းတယ်ပေါ့အဲ့လိုပြောတဲ့အခါကျတော့လက်သမားဆရာကြီးကျို့ပင်မသိတဲ့သဘောပေါ့အဲ့ကျို့ပင်ဘယ်မှာရှိလဲလို့သူကမေးတယ်ကိရိတာနိ ကိရိတာနေတပတ္တာနိခန္နောဝါပဏတာကိရိတောပုထောမေတမ္မာအခါဟိကထံဇာနေမှုယထာဇာနေမှုဖဏနံလက်တော်ဆရာကြီးအဲကျိုးပင်ဆိုတာကအရွက်ကဘယ်လိုပုံစံရှိသလဲတဲ့သူ့ရဲ့ပင်စီကဘယ်လိုပုံစံနဲ့ဘယ်လိုပုံစံရှိသလဲတဲ့နော် ကျုပ်ပင်ကိုမမြင်ဘူးလို့မြင်ဘူးတောင်မှပဲကျုပ်ပင်အကြောင်းကိုပြောပြသမားကျုပ်ပင်ဆိုတာဘယ်လိုဟာဆိုတာပြောပြသမားပြောတော့ဝဝဉ္ကြီးကပြောတယ်ယတတခပလံပန္တိကျုပ်ပင်ဆိုတာဗျာတဲ့အကိုင်းတွေကတွဲလေးအောက်ကျနေတယ်ညွတ်ကျနေတယ်ကျိုးပင်ဆိုတာတချို့ပင်တွေကလေအောက်တွဲကြတယ်လေတချို့ပင်တွေကအထက်ကားတက်တယ်လေ ခြားပါပတ်နာတို့ဘာလို့ကြက်ထက်တက်ကော့နေတာရှိတယ်အောက်တွဲကြနေတဲ့ပင်ကလည်းရှိတယ်သူမျိုးနဲ့သူပဲပေါ့အကျိုးပင်ဆိုတာအကိုင်းနေရအောက်တွဲကြနေတာနေသာလန်နိုင်ငံလျှောက်တုံးကအဲ့တော်ကြီးတွေမှာသုတ်တန်ကြီးတစ်ခုရှိတယ်အဲ့သုတ်တန်ဆိုရင်တသက်ရဲ့သူတို့လှုပ်ထားတာဆိုအဲ့သုတ်တန်နာရောက်တဲ့အခါကျတော့ သစ်ပင်ကြီးတွေကဆွေဖားလာချထားတဲ့ပုံစံကြီးအကိုင်းကြီးတွေကလဲပြီးတော့အောက်မှာနေတာရုံလေးတွေကအဲ့ဒီအောက်မှာနေကြတာတကယ်ထူးဆန်းတဲ့အဲ့ဒီပင်မြင်မှုတယ်တကယ်မြင်ခဲ့တာလူလောက်ထားတာမဟုတ်လူရဲ့သပင်ကို ဖားလာချထားသလိုပဲအပေါ်အကိုင်းတွေကအောက်ကနေကွေးပြီးတော့မြေကြီးကိုသွားတိုက်တယ်အဲ့ဒီဗမာပြည်မှာလဲဟိုအတော့ကအရွယ်လဲပင်နေရှိတယ်လေ တရုတ်တယ်လို့လည်းခေါ်ကြတယ်ရွက်ကားပင်ရှိတယ်အောက်ကိုရွက်တွေလဲကြနေတဲ့ပင်ရှိတယ်အဲ့ဒီသစ်ပင်ကြီးတွေကတကယ်သပင်ဖားရချထားတဲ့ပုံစံကြီးတွေပင်ဒီပင်ကြီးတွေဘာပင်တော့ဆို weeping tree လို့ခေါ်တယ်တဲ့ငိုးနေတော့သစ်ပင်များလို့ဆိုပြီးတော့အဲ့ခေါ်တယ်ထူးထူးဆန်းဆန်းပဲနော်တုတ်တန်နဲ့တော့ကိုက်နေတာ weeping tree တဲ့အဲ့မှာတွေ့ရတယ်ထူးဆန်း အဲ့ဒီလိုတစ်ပင်ရဲ့ပုံသဏ္ဍာန်ကို ပြောပြတာအာချုပ်ပင်ဆိုတာတဲ့ဟိုသူ့ရဲ့အရွက်ကအောက်တွဲလေးကျနေတယ်တဲ့ပြီးတော့အဲ့ဒီအရွက်ကိုဆွဲခိုလည်းပဲမကျိုးဘူးတဲ့တော့လေမဆက်ဘူးပေါ့ဟောလို့ကြတော့ကျိုးတချို့ကိုင်းကြတော့မကိုင်းလိုက်နဲ့ကျိုးဆက်တာဥပမာမကြီးပင်တို့ဆိုကိုင်းသေးသေးလေးလည်းကိစ္စပြုလူခိုစီးမကျိုးဘူး တချို့ကကြကြိုးကြတယ်အကိုင်းကြည့်တောင်ကြိုးကြတယ်မကြိုးဆက်ဘူးပေါ့အဲကြိုးပင်ဟာအကိုင်းကလည်းမကြိုးဆက်ဘူးတဲ့အဲ့ဒီအပင်မျိုးသောရုခောဖဏနောနာမယတမူလေအဟံထိတော်တယ်အာကျွန်ုပ်ရက်နေတဲ့တစ်ပင်အဲ့ဒီတစ်ပင်မှာကျွန်ုပ်ရက်နေတာအဲ့ဒါကျုပ်ပင်ပေါ်တယ်သူရက်နေတဲ့ အဲ့ဒီအပင်အောက်မှာသူရပ်နေတာတဲ့ကျိုးပင်ဆိုတာဒီပင်ပဲလို့ပြလိုက်တယ်အရဏံစက္ကနာပိနံဣတာနေမိရထသသသဗ္ဗတတိကမ္မနီယောအယံဟိတတိဖန္နနောဒီကျို့ပင်သားဟာနော်ဖီးလို့တဲ့အခါထောက်တန်နေလုံမလားဖီးရဲ့အကွတ်လုံမလား ယထာရဲ့ယထာတန်ဆိုတဲ့အချောင်းအနေနဲ့သုံးမလားအကုတ်အနေနဲ့သုံးမလားယထာတစ်စင်းလုံးအတွက်တော့အမတန်သုံးလို့ကောင်းတဲ့အသားဖြစ်ပါတယ်လို့ဘုဝန်ကြီးကအဲ့ဒါလို့ပြောလိုက်တယ်ဟာအဲ့လိုပြောလိုက်တဲ့အခါကျတော့လက်သမားကဟန်ကြလိုက်တာဒီဒီကန်ကောင်းလိုက်တာ ကျုပ်ပင်ကြီးအောင်ရောက်နေတယ်ကျုပ်ပင်ကကောင်းတယ်လို့ဝဲဝံကလည်းပြောတယ်တရိစ္ဆာန်လည်းကောင်းငါ့အကူကြီးပေးတယ်ဆိုအဲကျုပ်ပင်ကြီးခုတ်ကျုပ်ပင်ခုတ်တဲ့အခါကျတော့ကျုပ်ပင်ခုတ်ပြီးတော့နေတဲ့အချိန်လေးမှာကျုပ်ပင်ခုတ်မလို့လုံးနေတဲ့အချိန်မှာကျုပ်ပင်ဆောင်နှက်ကဖွားကနေခီးသွားရအောင်ဆောင်ပြီးတော့သူတို့နောက်ကနေလူတယောက် တော်တယ်ဖြတ်လာတဲ့ပုံစံမျိုးနဲ့ပြလိုက်တယ်။အော်ခြေတံကြားလို့ကြည့်လိုက်တဲ့အခါကျတော့ခီးသွား။ယောက်ျား။အော်ခမရဘာလုပ်တာဘာလုပ်မလို့လဲဆိုတော့အော်ဒီယထာအတွက်ကျတို့ကျုပ်ပင်ကြီးခုတ်ဖို့စဉ်းစားနေတာလို့။ဆိုတော့အဲ့ဒီယထာမှာပို့ပြီးတော့ခိုင်ငါအောင်ဒီယထာလုတ်တဲ့အခါမှာ နေမိဆိုတဲ့ဘင်းရဲ့အကုတ်အနေနဲ့ အကောင်းဆုံးဟိုထဲ့ခြင်းတယ်မဟုတ်လားတဲ့အကောင်းဆုံးထဲ့ခြင်းဝက်ဝန်ရေဟာအကောင်းဆုံးပဲတဲ့တပြဝန်ရေဟာအကောင်းဆုံးပဲတဲ့ခင်ဗျာအဲ့ဒါခမရယထာဒီဟုတ်ပြီကျုပ်ပင်သားကောင်းတယ်တဲ့မဆိုးဘူးတဲ့ကျုပ်ပင်သားကောင်းတယ်ဒါပေမဲ့လို့အဲ့ဒီကျုပ်ပင်နဲ့နှုတ်ထဲယထာဘီကိုအကွတ်နဲ့ပြင်မကနေကုတ်ဖို့ရာအတွက်ကခြိနှောင်မို့ရာအတွက်ကတော့ဟောဒီ ဝဲဝန်ရဲ့လေဝင်းသားဟာအကောင်းဆုံးပဲအရေးဟာအကောင်းဆုံးပဲတို့သူကလည်းဒါခုခေတ်ဆိုချင်းထဲလိုက်တာပေါ့နော်သူတစ်ပင်ခုတ်မှာဆိုတော့အဲဒီဝဲဝန်မှာတည်အောင်လုပ်တာသူတစ်ပင်အဲဝဲဝန်မှာအဲ့လိုပြောလိုက်တော့ ဒါဖြင့်ဝဲဝံကဘယ်မှာရှားမှာတော့ဆိုအဲ့ဒီနားနေမဲ့အဝေးကြီးမရောက်သေးဘူးအဲ့ဒီဝဲဝံရှိတယ်တဲ့ခမရသွားပြီးတော့သူပဲဒီတစ်ပင်ကိုညွန်ထားတာဆိုတော့တဲ့သူ့ကိုဘယ်နာခေါ်ရမလဲလို့သွားမေးတဲ့မေးရင်သူကလိုက်ပြလိုက်မယ်တဲ့တစ်ပင်ကိုနှုတ်သီးနဲ့ထိုးပြီးတော့အနာနာဒီနာခုတ်လို့သူပြောလိုက်မယ်တဲ့အဲ့ကြရင်တော့ခမရအသာလေးပဲတဲ့သူ့ကိုခုတ်လိုက်ရုံပဲတဲ့တတ်လိုက်ရုံပဲတဲ့ သူကနီးပေးလိုက်တာနတ်ကနေပြီးတော့နီးပေးလိုက်တယ်အဲ့ဒါနဲ့ကြည့်လိုက်တော့ဝဲဝံသိအဝေးကြီးမရောက်သေးဘူးဒါနဲ့ဝဲဝံလာပါဦးမြို့ခမရပြောတဲ့ကျိုးပင်ကိုဘယ်လိုခေါ်ရမလဲဘယ်နာအစားခေါ်ရမလဲဆိုအဝဲဝံညက်တဲ့ဝမ်းသာအာရနဲ့လာပြီးတော့ဌိနာခုတ်ပါဆိုပြီးတော့နှုတ်သီးနဲ့ထိုးပြအဲ့လိုပြနေတဲ့အချိန်မှာနောက်ကနေဓာတ်နဲ့ပိုင်လိုက်တယ်ဝဲဝံကြီး ကဲဟိုကဝဲဝန်ကြောင့်တစ်ပင်ကိုခုတ်ခံရတယ်နော်အဲတစ်ပင်ဆောင်းတဲ့ယုတ်ကစိုးနဲ့ရဲ့ဒီယုတ်ကစိုးနဲ့ကြောင့်ဝဲဝန်ကြီးကလည်းသိရတယ်အဲ့တော့တယောက်နဲ့တယောက်အာဃာတထားပြီးတော့မငြိမ်းချမ်းဘူးဆိုလို့ရှိရင်တစ်ပင်လည်းခုတ်ခံရတယ်ဝဲဝန်လည်းသိတယ်လူတွေအတွင်းမှာတူးနဲ့တူး ဒီလိုလုပ်ကြမယ်ဆိုလို့ရှိရင်အားလုံးအသင်းဖွဲ့ရပျက်စီးသွားနိုင်တယ်ဆိုတော့မြတ်စွာဘုရားဟောတာအဲ့တော့ဝဲဝန်လဲသိရတယ်ကျိုးပင်လဲဖြတ်ခံလဲရတယ်နှစ်ခုစလုံးကောင်းစားသွားတာတော့လက်သမားကြီးကကောင်းစားသွားတာကောင်းစားတဲ့လူကတယောက်ရှိတော့တိုင်းပြည်တစ်ပြည်မှာလဲအဲ့ဒီလိုလူမျိုးတွေရဲ့အတီးအီးထဲမှာလူအတိုင်းဝိုင်းထဲမှာတယောက်နဲ့တယောက်အဲ့လိုဒုက္ခရောက်အောင်လုံးနေကြမယ်ဆိုလို့ရှိရင်မတည့်ကြဘူးဆိုရင် ဒီလူကလည်းသူ့ပြစ်ပြောဟိုလူကလည်းသူ့ပြစ်ပြောတယောက်နဲ့တယောက်အပြစ်တွေတင်ပြီးတော့လုံနေကြမယ်ဆိုလို့ရှိရင်တဲ့ခံရမှာဘယ်သူတုံးဆိုရင်နှစ်ခုစလုံးပဲဘယ်သူမှမကောင်းစားဘူးနှစ်ဦးစလုံးပဲဒုက္ခရောက်ကြမှာပဲချင်းများတဲ့အုပ်စုနှစ်စုစလုံးဒုက္ခရောက်မယ်လို့သူတို့ဆုလို့တယ်နော်အဲ့ဒီမှာမြတ်စွာဘုရားခေါ်တဲ့တရားလေးကမှတ်သားစရာကောင်းတယ်ဒါကဒီဇလန်းလေးကို မြတ်စွာဘုရားကပြောပြီးတော့အဲ့ဒီတုန်းကတဲ့ဒီဝက်ဝန်နဲ့ချုပ်ပင်ဆောင်နတ်တို့ရဲ့ရံညှိုးချောင်ချုပ်ပင်ဆောင်ချုပ်ပင်လည်းသေးတယ်ဝက်ဝန်လည်းသေးရတယ်ဆိုရရံညှိုးကိုယ်တိုင်တွေ့ခဲ့တာတော့အဲ့တောထဲမှာတစ်ပင်တစ်ပင်ရဲ့တောဆောင်နတ်ရုပ်ကစိုးဖြစ်နေတယ်ဖះလောင်းသူကိုယ်တိုင်တွေ့ခဲ့တာဒီဇလန်တောထဲမှာသူကိုယ်တိုင်တွေ့ခဲ့တဲ့အကြောင်းပြောပြနော် သူကလည်းမြင်ခဲ့တာအဲ့ဒီဖြစ်ပျက်ကိုအဲ့ဒါကိုမြတ်စွာဘုရားတတိပေးတဲ့အနေနဲ့အချင်းမများဖို့ဟောတဲ့တရားလေးကမှတ်သားစရာကောင်းတာဘာဟောတော့ဆိုအိစေဝံဖန္ဒနောအိတ်တံအိတ်သောစပဏဖန္ဒနာအညမညဝိဝါဒိနာအညမညပက္ခတယုံရှင်းရှင်းလေးပဲဖះပြောတာ ဒီတိုင်းပဲကွာတဲ့ဒီကျုပ်ပင်ကလည်းကျုပ်ပင်ကဆိုတာကျုပ်ပင်ဆောင်နတ်ကိုပြောတာတိကျတော့ကျုပ်ပင်ဆောင်နတ်ကလည်းဝဲဝန်သေးအောင်လုပ်တယ်ဝဲဝန်ကလည်းကျုပ်ပင်ပြိုလဲအောင်ကြိုးစားခဲ့တယ်အညမညဝိဝရိဏတယောက်နဲ့တယောက်အဆင်မပြေကြတဲ့အခါမှာအညမညမကတုံချင်းချင်း ဖြည့်ဆည်းကြတာပေါ့နော်ကျိုးပင်ဆောင်ကကျိုးပင်ဆောင်နတ်ကလည်းကျိုးပင်ဆုံးရှုံးသွားတယ်ဝဲဝံလည်းအသက်ဆုံးရှုံးသွားတယ်နှစ်ဦးစလုံးကဘယ်သူမှအမြန်မရဘူးဆုံးရှုံးသွားတယ်ချင်းချင်းတတ်လိုက်ကြတာတဲ့ဧဝမေဝမနုဿနံသင်္ကန်းစာယူကြတဲ့လူအတိုင်းဝိုင်းမှာလည်းပဲဝိဝါတော်ယထဆိုင်တိလူအတိုင်းဝိုင်းမှာလည်းပဲ တယောက်နဲ့တယောက်အငင်းပွားနေကြမယ်တဆုနဲ့တဆုအငင်းပွားနေကြမယ်တပါတီနဲ့တပါတီအငင်းပွားနေမယ်တအုပ်စုနဲ့တအုပ်စုအငင်းပွားနေကြမယ်ဆိုလို့ရှိရင်တဲ့မယူရနစ္ဆန်နစ္ဆန်ဒီထောင်းကကနေကြတာဖြစ်တယ်ဒီစကားလေးသုံးလိုက်တာမြတ်စွာဘုရားမယူရဆိုတာထောင်းနစ္ဆဆိုတာကထောင်းကကရဲဆိုတဲ့စကားဘယ်လိုအဓိပ္ပာယ်ပေါ်တာတော့ ဒေါင်းများဟာအမီးဆိုင်ကြီးကိုဖြတ်ပြီးတော့ကတဲ့အခါကျတော့နောက်ကနေကြည့်လို့ရှင်စအုပ်ပေါ်သွားတယ်ဆိုတသက်လုံးအမီးနဲ့ဖုံးထားတာကြီးကိုဖွင့်ပြလိုက်တယ်လို့ဖြစ်သွားတယ်အဲ့ဒါကိုဒေါင်းကကတယ်လို့ခေါ်တယ်အဲ့အတိဗေဘာတော့ဆိုလို့ရှင်တယောက်နဲ့တယောက်မတည့်ဘူးဆိုရင်ဟိုလူကလည်းသူ့အပြစ်ပြောဒီလူကလည်းသူ့အပြစ်ပြောနေဆိုတယောက်တယောက်အပြစ်တွေဖော်ကြတော့အဆက်တွေကုန်းကုန်တာပေါ့အဲ့ဒါဒေါင်းကကတာလို့ခေါ်တယ်ဒေါင်းဟာ အကကောင်းပေမဲ့အမီးဆန်လှပေမဲ့လို့ငှက်တွေထဲမှာ तू ဘယင်းမဖြစ်ဘူးဘာလို့ဘယင်းမဖြစ်တာတော့ဆိုခုနကကလိုက်တဲ့အခါမှာအရှက်မဲ့သွားလို့ကဘာဥကလမှာငှက်တွေကမင်းမြောက်ဖို့ကြည့်တဲ့အခါမှာထောင်းကလှပ်ပါတယ်ပေါ့လှတဲ့လူရွေးတယ်လူတွေကလည်းဟောပညာရှိတဲ့မဟာသမဒဆိုတဲ့လူကိုရွေးပြီးတော့မဟာသမဒမင်းခန့်တယ်ပေါ့လေမနုဆိုတဲ့လူကိုရွေးပြီးမဟာသမဒမင်းခန့်တယ် သားကောင်တွေကလည်းခြင်သေးကိုရွေးပြီးတော့သူတို့ခြေလေးချောင်းရှိတဲ့ကောင်တွေကလည်းမင်းမြောက်ကြတယ်ငှက်တွေကလည်းပဲတော့မင်းမြောက်ဖို့ကြိုးစားကြတဲ့အခါမှာထောင်းကသူကကပြလိုက်တာအဲ့ဒီသူ့ကိုရွေးချယ်ကြတော့မဲ့အခါမှာသူ့ကိုကပြလိုက်တယ်ကပြလိုက်တဲ့အခါဝမ်းသာပြီးတော့ကပြလိုက်တဲ့အခါကျတော့သူကဟိုဘက်လှည့်ပြဒီဘက်လှည့်ပြဆိုတော့ နောက်ကလှည့်ပြလိုက်တဲ့အခါသူဖုံးထားမဲ့ဟာကြီးပေါ်သွားတာပေါ့နော်ပေါ်သွားတော့ဒီကောင်အရှဲမရှိဘူးဆိုပြီးတော့အဲ့လိုဖြစ်သွားအဲ့လိုဖြစ်သွားတယ်ဒါကြောင့်မို့လူလောကလူတွေဟာလည်းတယောက်နဲ့တယောက်အပြစ်တွေဖောနေတာဟာထောင်းကကနေကြတာပဲဖြစ်တယ်ဖုံးထားတဲ့ဗျဖုံးထားသမျှကုန်းပြမှာပေါ်စွာလို့ပဲ ဖုံးထားတာတွေအကုန်လုံးကပြလိုက်တော့အကုန်ပေါ်ကုန်တယ်အဲ့လိုမြတ်စွာဘုရားဒါဥပမာပေးထားဒါဘုရားကိုယ်တိုင်ဖြစ်မှဟောတဲ့တရားဒါမယူရနစ္စံနစ္စန္တိမင်းတို့တောင်းကကားကြတာပဲတဲ့ယထာတိဣဒ္ဓဖန္နနာဝဲဝုန်နဲ့ကြုတ်ပင်လိုပဲတဲ့ဒါတောင်းကကပြီသူ့ပြည့်ကိုပြည့်အဲ့လိုဖော်ထုတ်ပြီးနှုတ်စလုံးပျက်စီးသွားမှာပဲခုံပြက်သွားကြမယ်ဆိုပြီးတော့မြတ်စွာဘုရားက ဆုံးမစကားနောက်ကဘာပြောတော့တန်ဝဝရမိဖတ်တန်ဝမင်းတို့ကငါရှင်းရှင်းလေးပြောမယ်မင်းတို့မှာရဝံတိဋ္ဌသမဂမခုစည်းဝေးမိတဲ့ပုဂ္ဂိုလ်တွေအားလုံးမင်းတို့ကောင်းခြင်းမင်္ဂလာတွေဖြစ်ပါစေကောင်းခြင်းမင်္ဂလာတွေမင်းတို့ဖြစ်ပါစေတမ္မောတထမာဝိဝေတထမင်းတို့တယောက်နဲ့တယောက်စီးလုံးကြပါတဲ့ မဝိရထအငြင်းမပွားကြပါနဲ့ဒါဖះဆုံးမလိုက်တဲ့စကားပဲเนาะအလုံးစည်းဝေးတက်ရောက်လာတဲ့ပုဂ္ဂိုလ်တွေအလုံးနဲ့ကောင်းခြင်းမင်္ဂလာတွေဖြစ်ကြပါစေမင်းတို့ဘယ်တော့မှဟိုစီးလုံးကြပါဘယ်တော့မှအငင်းမပွားကြပါနဲ့ဘယ်တော့မှကျုပ်ပင်နဲ့ဝဲဝံလို့မဖြစ်ကြပါစေနဲ့ဒီဆက်လန်းလို့နှုတ်စလုံးပြတ်တာပြုမဖြစ်ပါစေနဲ့ ဒါတတိပေးပြီးတော့ဟောကြားလိုက်တာတာမက္ခိမေဝသိခေထဗုဒ္ဓေဟေတံပတံတိတံနောက်ဆုံးတိုက်တွန်းတဲ့စကားလေးကတော့တာမက္ခိဟေဝသိခေထမင်းတို့ညီညွတ်ဖို့ညီညီညွတ်ညွတ်နေနိုင်မဲ့နီလန်းညီညွတ်တဲ့စိတ်ဓာတ်တွေကိုသာလဲသင်ယူကြပါတဲ့မှတ်ယူကြပါတာမိကတာမက္ခိမေဝ ညီညွတ်ရေးစိတ်ဓာတ်တွေကိုသာလင်သိခေတ္တမှတ်သားသင်ယူထားကြပါဘယ်လိုလုံးမညီညွတ်မယ်ဆိုတာတွေကိုအလုံးသင်ယူပြီးတော့ရင်းထဲမှာမှတ်ထားကြပါဗုဒ္ဓဟိတပတန်လေးတာအဲ့ဒါလို့ညီညွတ်တာဟာဖះစုစုကညီညွတ်ခြင်းကိုချီးမွမ်းကြပါတယ်ဘာဖြစ်လို့လဲဆိုကောင်းကျိုးချမ်းသာတွေကညီညွတ်မှရနိုင်တာ哦မညီညွတ်ရင်ပျက်စီးတာ အဲ့တော့လူလောကကြီးမပျက်စီးဖို့အတွက်ညီညွတ်ကြပါညီညွတ်မှသာလင်ကောင်းစားနိုင်ပါတယ်လို့သူတော်ကောင်းတွေကချီးမွမ်းကြတယ်သမက်ကသမက်ကိရတောဓမ္မထောယောဂခေမှာနတ်ထံတတိသမက်ခိရတောညီညွတ်ရေးမှာပျော်မွေ့တယ် လူတွေဟာဟိုတယောက်နဲ့တယောက်တဲ့နေတာကိုမပျော်တဲ့လူကရှိတယ်မပျော်တဲ့လူတွေဆိုတာအဲ့ဒါဂျင်းထဲတဲ့လူတွေညောင်းထောင်တဲ့လူတွေအဲ့ဒါကြိုက်ညီညွတ်ထောင်မကြိုက်တဲ့လူတွေလောကမှာအများကြီးပဲတယောက်နဲ့တယောက်တဲ့နေပြီဆိုရင်ဘာလို့ရမလဲဆိုတာကြည်ညောင်းထောင်မှုချိနေကြတာအဲ့ဒါအဲ့ဒါလို့မလုံးကြပါနဲ့တဲ့အမြောက်ပင်နေဝင်ပြီးတော့မလုံးကြပါနဲ့တမဂိရတော ကိုယ်တိုင်လည်းညီညွတ်တယ်ညီညွတ်တဲ့သူများကိုလည်းညီညွတ်အောင်လုပ်တယ်ညီညွတ်ရေးမှသာပျော်မွေးတဲ့ပုဂ္ဂိုလ်မျိုးဖြစ်ပြီးတော့ဓမ္မထောတကယ်ဓမ္မလမ်းကြောင်းအတိုင်းကျင့်သုံးနေထိုင်မယ်ဆိုရင်တဲ့ဆိုလိုတာညီညွတ်တဲ့လူအတိုင်းဝိုင်းမှာတရားဓမ္မကျင့်ကြံကြိုးကိုအထုတ်မဲ့ဆိုရင်ယောဂေခေမနတ္တံတတိတဲ့ ဘဝမှာချီနှောင်ထားတတ်တဲ့ကိရိတာတရားတွေမှာကိရိတာတရားတွေကြောင့်ကိုယ်ဘဝမပျက်စီးဘူးတန်တရားထဲမှာမနှမြုပ်နိုင်ဘူးနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တယ်လို့ဆိုလိုတယ်အဲတော့လူတွေကဘဝမှာဖြစ်နေတာအနှောင်ဖွဲ့တွေနဲ့နေကြတာလေကိုယ့်ကိုလွတ်လပ်တယ်လို့သာထင်နေတာလူတွေကိုနှောင်ဖွဲ့တာတဲ့နှောင်ကြိုးကရင်ထဲမှာပဲရှိတာလေသွားမှမသွားနိုင်တာခွဲမှမခွဲနိုင်တာခဏပဲပြင်းပြန်ရောက်သွားပြီ ခဏပဲနိုင်ငံခြားသွားလဲပြန်လာတာပဲဒီကိုဘယ်တော့မှတခါတည်းအပြီးမပြောင်းဟိုစာကလေးတွေစာကလေးတွေရောင်းတဲ့လူတွေလိုပဲလောင်ညိုင်တွေကနေပတ်စံနဲ့လိုက်ရောင်းပြီးပြီးရင်စာကလေးကပြန်ရောက်လာဒီဘိန်းကျွေးထားသလားတော့မသိဘူးเนาะအဲ့တော့လူတွေကလည်းပဲဘလို့ပဲလွတ်နေနေပြန်လာကြမှာပဲအကုန်လုံးကိုယ့်အိမ်ကိုပြန်ရောက်လာကြတာပဲ ပြန်ရောက်လာကြပြန်ရောက်လာတော့ဒီအနောက်ဖွဲ့တွေပဲသူတို့ကကျေနပ်နေသူတို့ဖြစ်တယ်အဲ့ဒါကိုယောဂလို့ခေါ်တာပေါ့နော်ခြိနှောင်ထဲမှာပဲကျေနပ်နေအဲ့ဒီယောဂခင်အဲ့ဒီအနှောင်ဖွဲ့တွေလွတ်သွားပြီးတော့တန်တရားဝကလွတ်ကင်းနိုင်တယ်ဆိုပြီးတော့မြတ်စွာဘုရားတတိပေးပြီးဆုံးမဩဝါဒပေးတာဖြစ်တယ်ရေကိစ္စနဲ့ပတ်သက်ပြီးတော့အငင်းပွားနေတဲ့ဆွေတော်မျိုးတော်တွေကိုဟောတဲ့တရားထဲမှာဒါတပုတ်အနေနဲ့ပါတယ်ပေါ့ သဘောအနေနဲ့ပါတယ်ဒါကြောင့်မို့ဆွေတော်မြေတော်တွေကိုပြောတာအေးဒီအစည်းအဝေးရောက်လာတဲ့မင်းမင်းပြိဿအပေါင်းဆိုပြိဿအပေါင်းတို့မင်းတို့ကောင်းကောင်းစားကြပါစေမင်းတို့မင်္ဂလာရှိကြပါစေမင်္ဂလာရှိကြပြီးတော့မင်းတို့ပေါင်းစည်းကြစမ်းပါတယောက်နဲ့တယောက်အငင်းမပွားကြပါနဲ့မင်းတို့ကြိုးပင်နဲ့အိဘဝဝင်လို့ဖြစ်လိမ့်မယ်အဲ့ဒါလို့မဖြစ်စေချင်နဲ့ဆိုပြီးတော့မြတ်စွာဘုရားက ဆုံးမဩဝါဒပေးတာဖြစ်ပါတယ်တရားချက်ခင်သူတော်စင်ပြိဿပေါင်းတို့မြတ်ဗုဒ္ဓရဲ့ညီညွတ်ရေးအဆုံးမတရားတော်များတွင်တရားတော်ဖြစ်သောဒီဖဏနာဆလာအကြောင်းအရာများကိုဒီဒီကနေ့ညီညွတ်သောလူအဖွဲ့အစည်းဆိုတဲ့ခေါင်းစဉ်နဲ့ဟောကြားတဲ့တရားမှာဟောကြားတာဖြစ်လို့ တုံးတဲ့သူမညီညွတ်တဲ့အပြောဆိုကွဲလွဲမှုတွေရှိခဲ့တော့ညီညွတ်အောင်တို့တွေစ조사အထောက်အမှာဖြစ်တယ်လို့ကိုစီကိုစီမှတ်သားပြီးညီညွတ်အောင်စ조사အထောက်နိုင်ကြပါစေကုန်သတည်းသာ